1363ခုနှစ်ဒုတိယဝါဆိုလာပြီကျော်၈ရက်ဥပုံနေ့ဂန်းကောအမြိုင်သာသနာ့ယုဒစာသင်တိုက်ဣစလီဘာထုတ်ပယဝေဝိစအဖွဲ့မှကြီးမှုကျင့်ပါသော17ကြိမ်မြောက်ဝါဆိုသင်္ကန်းဆက်ကလှူဒန်းပွဲဒီနေ့အထူးအားဖြင့်တော့ဒေါက်တာမြင့်နိုင်နဲ့ဒေါက်တာနွနီသန်းတို့ကဒီနေဆုံးအတွက် အဖွဲနဲ့တိုင်ပင်ပြီးတော့တဝက်စီတောင်ဝင်ယူပြီးတော့ထူထမ်းရတယ်။ဆွန်တရားကအထုပေါ်လာတော့လေအထုတကာပေါ့ပေါ်လာပါတယ်။ဒီနေ့ဝါစုသင်္ကန်း၁၁ချိန်မြောက်ဝါစုသင်္ကန်းဆက်ကလှူဒန်းပွဲဝါစုသင်္ကန်းအကြောင်းနေတော့ထားနေပြီပေါ့တရားမကြရပုဂ္ဂိုလ်တွေမှာထားနေပြီမလဲပဲနည်းနည်းတော့ပြောပြရသေးတာပေါ့ ပုံနာမာသသုတ်တန်တရားအဲ့ဒါကိုဟောပြပါမယ်ဝါစုသင်္ကန်းဆိုတာဟာအကျုပ်ကြီးတဲ့အလှထက်မှာတခုအပါအဝင်ပါပဲနိဗ္ဗာဒအကုသိုလ်ခေါ်တဲ့အကျုပ်ပေးမြဲတဲ့ကုသိုလ်ခုနှစ်ခုရှိတဲ့အ ਨੇ ကသူဟာ တခုအပါဝင်ပဲသောတာပန်ပုဂ္ဂိုလ်နဲ့အလားတူသောကုသိုလ်ရှင်တဲ့ ဝါဆိုသင်္ကလှူဒန်းတဲ့ပုဂ္ဂိုလ်များဟာသောတာပန်ပုဂ္ဂိုလ်နဲ့အလားတူတယ်ဒုတိယဘဝမှာအပယ်မလာဘူးပဲသရဏဂုံသီလ၃ပါးမြဲသူ၅ပါးသီလမြဲသူစာရိတ်ဓမ္မချပြီးတော့လှူဒန်းသူ15ရက်တကြိမ်ဆွတ်လှူဒန်းသူဝါဆိုသင်္ကဆက်ကလှူဒန်းသူရေတွင်းရေကန်လှူဒန်းသူကြောင်းလှူဒန်းသူအဲ့ဒီအလှူ9မျိုးဟာနိဗ္ဗာဒကုတုခေါ်တယ် အကျုပ်ပေးမြဲတယ်ဖြစ်လျက်ဘဝတန်တရားမှာ ရေဘေးမိဘေးမင်းဆိုဘေးတခိုးဓမြဘေးမွေကံသာသမီဆိုဘေးဆိုတဲ့ရန်သူမျိုး၅ပါးမနှိမ့်ဆက်နိုင်တဲ့ကုသိုလ်မျိုးတဲ့ဒီကုသိုလ်အကျုပ်ပေးတဲ့အခါမှာအဲ့ဒီရန်သူမျိုး၅ပါးမနှိမ့်ဆက်နိုင်တဲ့ကုသိုလ်နိဗ္ဗာဒကုသိုလ်ခေါ်တဲ့အကျုပ်ပေးမြဲတယ်အခြားအခြားသောကုသိုလ်များကတော့ဖြင့်ရန်သူမျိုး၅ပါးနဲ့ဆက်ဆံတယ် ဒီကုသိုလ်ရှင်များကတော့ရန်သူမျိုး၅ပါးနဲ့မဆက်ဆံဘူးပြုပြီးမြဲတဲ့ကုသိုလ်အဲမိမိတို့ပြုတဲ့ကုသိုလ်ဟာပြုရုပ်ပြုစဉ်ကုသိုလ်ရင်ဖြစ်ရတော့လည်းပဲအကျိုးဘယ်လောက်ထိရှိတယ်ဆိုတာကိုသဘောပေါက်နားလည်ထားရတယ်ပုံညင်စေပုရိသောကိရာကိရဏပုဏ္ဏပုဏ္ဏတံမိသန္တံကိရထဒုက္ခပုံညံသာဥစ္စယောပုရိသောယောက်ျားသည် ပုံညာကုသိုလ်ကောင်းမှုကိုစေကရိရအကရိပ်ပြုညာအပုဏ္ဏပုဏ္ဏထတလဲလဲကရိရပြုရ၏တံမိထုံမိမိပြုပြီးတဲ့ကုသိုလ်အပေါ်မှာလဲဆန္ဒံနောက်ထပ်ပြုလိုသောဆန္ဒမျိုးကိုဂရိရထပြုကြကုန်လောကတ္တမအဘဲကြောင့်နိဟုမူကပုံညတကုသိုလ်ကောင်းမှုကိုဥစ္စရောစီဘူးခြင်းသည်ဒုက္ခချမ်းသာ၏ဟောချမ်းသာခြင်းအကြောင်းဖြစ်၏ဖះကတိုက်တွန်းတော်မူတယ် ကုသိုလ်ပြုတဲ့အခါမှာတဲ့ကုသိုလ်ပြုတဲ့တရားဓမ္မများဒီကုသိုလ်မျိုးကတော့ဖြစ်တို့ပြုပြီးပြီပြုလှပြီနောက်ထပ်ပြုเสียမလို့တော့ဘူးဒီလိုမလောက်ရဘူးပုဏ္ဏပုဏ္ဏကရိရဏပုဏ္ဏပုဏ္ဏထပ်တလဲလဲပြုပါကုသိုလ်ကိုဒီလိုကုသိုလ်မျိုးတို့ပြုပြီးပြီနောက်ထပ်ပြုเสียမလို့ဘူးဒီလိုမရှိရဘူးလေထပ်တလဲလဲပြုပါပြုပြင်းရင်ပြုရင်ပြုပြင်းရင်ပြုရင် တံမိဆန္ဒဂိရထဒီလိုကုသိုလ်မျိုးကိုပဲနောက်ထပ်ပြုအောင်မယ်လို့ဆန္ဒကိုလည်းစိတ်မှာအစဉ်ဖြစ်ထားထားပါ။ဘာကြောင့်ဒီလိုကုသိုလ်ကိုထပ်ထပ်ပြုခဲ့ရတာတုံးဆိုတော့တဲ့ဒုက္ခပုံညတာဥစ္စယောပုံညတာကုသိုလ်ကောင်းမှုဥစ္စယော စီးပူးခြင်းသည်ဒုက္ခချမ်းသာ၏။ဟောချမ်းသာခြင်းအကြောင်းဖြစ်၏။ကုသိုလ်ဆိုတာချမ်းသာခြင်းအကျိုးကိုပေးတယ်ဘုန်းတော်ပေးသဆင်းရဲသူချမ်းသာသူနှစ်မျိုးရှိတဲ့အ ਨੇ က ချမ်းသာသူဟာကုသိုလ်အကျိုးပေးတဲ့ပုဂ္ဂိုလ်ပဲဆင်းရဲသူများဟာကုသိုလ်အကျိုးမပေးတဲ့ပုဂ္ဂိုလ်တွေပဲဒါကြောင့်မို့မြူသူမဆိုးဆင်းရဲလို့တဲ့ပုဂ္ဂိုလ်ဘယ်သူမှမရှိဘူးဖြစ်လျက်ဘဝတန်တရားမှာစာဝနေရေးမပူမပင်ပဲနဲ့နေလိုထိုင်လုံကြတဲ့ပုဂ္ဂိုလ်တွေကြီးပဲအဲချမ်းသာမှလည်းပဲစာဝနေရေးကပြေးလဲတယ်ဆင်းရဲရင်စာဝနေရေးကမပြေးလဲနိုင်ဘူးဒါကြောင့်မို့ ဘဝချမ်းသာဆိုတာလူဘဝပဲဖြစ်ဖြစ်နန်းဘဝပဲဖြစ်ဖြစ်စားဝတ်နေရေးအဆင်ပြေတာကို လူချမ်းသာလို့ခေါ်တာပါပဲစားဝတ်နေရေးအဆင်မပြေတာကိုလူဆင်းရဲလို့ခေါ်တာပါပဲဒါပါပဲဘဝဆင်းရဲဘဝချမ်းသာဆိုတာဒါပါပဲစားဝတ်နေရေးအဓိကပါပဲဒါကြောင့်ချမ်းသာခြင်းကုသပြုရမယ်ဖခင်တိုက်တော်တော်မူတဲ့ဒေသနာတော်ပေါ့ ဂေါတမမြတ်စွာဘုရားရှင်ယခုပြွတ်တော်မူတဲ့ဤဗဒ္ဒကဘာကနေပြီးတော့အတိတ်ကိုပြန်လှန်ပြီးတော့ရေတွက်လိုက်တဲ့အခါမှာ90တကဘာရဲ့အထက်မှာတိတ်သာမြတ်စွာဘုရားဆိုတာလောကမှာပြွတ်တော်မူလာတယ်ဗဒ္ဒကဘာမှာအထက်90နဲ့2ကဘာမှာတိတ်သာမြတ်စွာဘုရားဆိုတာပြွတ်လာတော်မူတယ်ဂေါတမမြတ်စွာဘုရားရှင်လက်ထက်မှာလာဖြစ်တဲ့ပုံနာမာသမထေရဲ့အလောင်းဟာ အဲ့ဒီတိမ်သားမြတ်စွာဘုရားရှင်လက်ထက်တုန်းကသူကမုတ်ဆုပ်ဖြစ်ခဲ့ဘူးတဲ့တောတောင်ထက်သွားပြီးတော့သာသမီတွေကိုတတ်ဖြတ်ပြီးတော့ရောင်ချပြီးတော့အသက်မွေးရတဲ့ဆင်းရဲတဲ့မုတ်ဆိုးဖြစ်ခဲ့ဘူးတဲ့မုတ်ဆိုးဆိုတော့အောက်တန်းစားလူပေါ့အဲ့တော့ပုံနာမန်သားရဲ့အလောင်းဖြစ်တဲ့ကုသတကဘာအထက်ကုသနှစ်ကဘာအထက်မှာမုတ်ဆိုးဖြစ်တဲ့ပုဂ္ဂိုလ်ဟာ တနှိမ်သောအခါမှာတော်ထဲကိုသားသမီးတွေကိုရှာဖွေရင်အတွက်သွားတဲ့ခါကျတော့သစ်ပင်တပင်ရဲ့သစ်ကိုက်မှာပန်းတကူသင်္ကန်းတစ်ထည်ချိတ်ဆွဲထားတယ်ပန်းတကူသင်္ကန်းလေးတစ်ထည်သစ်ပင်ပေါ်မှာသစ်ကိုက်မှာချိတ်ဆွဲပြီးတော့ပြထားတော့အဲ့ဒီမုတ်ဆုပ်ကသင်္ကန်းကိုမြင်ရတဲ့အခါမှာ ဩဒါဘုရားယဟန်တာမြတ်အသုံးပြုတဲ့အရဟတတစာသင်္ကန်းပဲကိလေသာကုန်ခန်းတဲ့ဘုရားယဟန်တာအရိယသူတော်ကောင်းများဆင်မြန်းတဲ့သင်္ကန်းပဲဆိုပြီးတော့သူစိတ်ထက်မှာကြီးညိုတရားတရားတွေဖြစ်ပေါ်လာပြီးတော့သူ့လက်ထက်မှာပါလာတဲ့လိမ်မြန်းလှန်အစရှိတဲ့လက်နဲ့ပစ္စည်းတွေကိုအောက်မှာအသာချပြီးတော့အဲ့ဒီသင်္ကန်းကို ရုပ်သေးလိမ့်မြန်စွာနဲ့ရှိခိုးခဲ့တယ်တဲ့ဘုန်းတော်ပိသဘုရားယဟန္တာများဝေယုံတော်မူတဲ့သင်္ကန်းပဲကြီးညိုထိုက်တဲ့သင်္ကန်းပဲဆိုပြီးတော့အဲ့ဒီမုတ်ဆိုးကအဲ့ဒီဘဝတို့ကသင်္ကန်းကိုရှိခိုးခဲ့ဘူးတဲ့အခုလိုဘုန်းကြီးတို့ပိသမျိုးသင်္ကန်းကိုလှူဒန်းတဲ့ပုဂ္ဂိုလ်မဟုတ်ဘူးနော်တော်ထဲမှာချစ်ဆွတ်ထားတဲ့ပန်းတကူသင်္ကန်းကိုရှိခိုးခဲ့ဘူးတဲ့ကြီးညိုတဲ့သရာတရားနဲ့ရှိခိုးရှိခိုးခဲ့ဘူးတဲ့ အဲ့ဒီမုတ်ဆုံးဟာအဲ့ဒီဘွားကကွယ်လွန်သွားတဲ့အခါမှာဂေါတမမြတ်စွာဘုရားရှင်ပွင့်လာတော်မူတဲ့ကာလအတိ90တကဘာလုံးလုံးအပယ်လေးပါမလာဘူးတဲ့ဖုံးလို့ပိဿနည်းနည်းစဉ်းစားဖို့တရားနာရင်နည်းနည်းစဉ်းစားပြီးတော့နာရတယ်စဉ်းစားပြီးတော့လဲကိုပြုတဲ့ကုသိုလ်ပေါ်မှာဝမ်းမြောက်ဝမ်းသာဖြစ်ရတယ်ဒီလိုကုသိုလ်မျိုးတို့ပြုရပြီတယ်လို့ဝမ်းမြောက်ဝမ်းသာဖြစ်ရတယ်တော့သင်္ကန်းကိုကြည်ညိုတဲ့တရားတရားနဲ့ ရှီခိုးခဲဖူးတဲ့ကုသိုလ်သီပင်လင်92ကဘာလုံးလုံးအပယ်လေးပါးကိုမလာဘဲနဲ့လူပြည်နတ်ပြည်မှာလူပတိချမ်းသာဘဝဒီမှာခံစားရပြီးတော့ဘုန်းကြီးတို့ဂေါတမမြတ်စွာဘုရားလက်ထက်ရောက်တဲ့အခါကျတော့သာဝတိမြို့မှာတထေသားလာဖြစ်တယ်တထေသားလာဖြစ်တော့သူ့မွေးတဲ့အခါမှာသူတို့အိမ်မှာရှိတဲ့ဥခွဲပကံ ခဲเสียအုတ်ခွဲပကံမှန်တယ်မြတ်မှာစိန်ရွှေယတနာတွေအာလို့ပြီးွားတယ်အိမ်မှာရှိတဲ့အုတ်ခွဲပကံထဲเสียမှန်တယ်မြတ်ပုံလေးပါအားလုံးပါအိမ်မှာလူသုံးပစ္စည်းအခွက်မှန်တယ်မြတ်အကုန်လုံးမှာစိန်ရွှေယတနာတွေအကုန်လုံးပြီးွားတယ်အလုအလောက်ပြီးလာပြီးပြီးတော့ဖြစ်ပေါ်လာတယ်အဲ့ဒီကလေးမွေးတဲ့နေမှာဒါဘာကုသိုလ်တုံးဆိုတာ 92ကဘာကပန်းတကူပင်ကန်းကိုကြည်ညိုလိမ့်မြန်စွာနဲ့ရှိခိုးခဲ့မှုတဲ့ကုတုကံတဲ့ဘုန်းတို့ပေးသအဲ့တော့ခလေးလေးမွေးတဲ့အချိန်မှာမိမိတို့အိတ်တအိတ်လုံးမှာရှိတဲ့ပစ္စည်းအုတ်ခွဲပကံမှန်တယ်မြတ်စိန်ရွှေယတနာတွေနဲ့အာလုံးပြည့်ပြီးလာတဲ့အတွက်ကြောင့်မို့ဒီသားလေးကိုအနုထသိညာအနေနဲ့ပုံနာမာသလို့ပြည့်တယ်နမပြည့်လိုက်တယ်မာသဆိုတာစိန်ရွှေယတနာစိုက်ရသောဗန္တာကိုမာသလို့ခေါ်တယ် အိမ်မှာရှိတဲ့အခွက်ဥက္ကမှန်သမျှတွေစိတ်ရှိရတနာတွေနဲ့ငွေတွေနဲ့အာလို့ပြီးပြီးတော့လာတဲ့တကက်သူတော်ကောင်းခလေးလေးဖြစ်တဲ့အတွက်ကြောင့်မို့ပုံနာမာကတထေသာလို့နာမည်ပေးလိုက်တယ်ခုခုဘုန်းကြီးတို့ခုခင်းမှာဒီလိုခလေးလေးမှုတဲ့ခါကျတော့ဒီလိုကိုယ်အိမ်မှာရှိတဲ့ခွက်အုပ်ခွဲထဲမှာစိတ်ရှိရတနာတွေပြီးတာဘုန်းတော်ပြေတာတွေ့ခဲ့ဘူးလား စိတ်ရှုရတနာကိုမဆိုထားနဲ့ဆံရေတံမှမပြီးပါဘူးနော်ကုသိုလ်ခြားနာချက်လေးစဉ်းစားဖို့နာကြောင့်ကုသိုလ်ပြုတယ်ပြုတယ်ဆိုတာဟာဖုတ်တော့ပြီးသားအမှုမဲ့အမှန်မဲ့မပြုရမိမိပြုတဲ့ကုသိုလ်ပေါ်မှာတကယ်စိတ်ပါလက်ပါတရားတရားရှိစေရတယ်အသိဉာဏ်ပါစေရတယ်စေတနာကနေပြီးတော့ကံကုန်ပြောင်းသွားတာပထမဦးဆုံးစေတနာဖြစ်တာစေတနာဟမတစ်ဆင့် ကံကိုပြောင်းသွားရတယ်အဲ့တော့စေတနာရဲ့အခိုက်မှာ ပြုပြင်လို့ရတယ်ကံဖြင့်သွားပြီဆိုရင်ပြုပြင်လို့မရတော့ဘူးကိုဖိုင်းတော်ပြေးတာဝါဆိုသင်္ကန်းလှူမယ်လို့စေတနာတွေအရင်ဖြစ်တယ်အဲ့ဒီဖြစ်လာတဲ့ဝါဆိုသင်္ကန်းလှူဒန်းလို့တဲ့စေတနာကိုငါမလှူတော့ဘူးလေလို့ဖြစ်လို့ရတယ်ခုလှူလိုက်ပြီတန်ခမ်းသာဒေမနိဗ္ဗာန်ပစ္စယဟောတုအသီတိတခါတခါမှများလှူဒန်းပြီးဆက်ကပ်ပြီးပြီတိုင်ကဒါနဖြစ်သွားပြီပြင်လို့ရသေးလားမရတော့ဘူးဒါနလည်းထားရတယ် ပြင်တယ်ပြင်တယ်ဆိုတာစေတနာရဲ့အခိုက်မှသာပြင်လို့ရတယ်နော်ကံမြောက်သွားပြီဆိုရင်ပြင်လို့မရဒီပြီးတော့သင်ကဒီပြီးတော့ပြန်ပေးလို့ရှိရင်ယူလို့ယူလို့တော့ရတယ်ကောင်းပါဦးမလားအေးမကောင်းတော့ဘူးဘုဒ္ဓမာဝတိမိဖုရားများသူ့လှူတဲ့ပစ္စည်းကိုပြန်ယူလို့ဘဝမှာမကောင်းတဲ့အကျိုးတွေခံစားရတယ်ဒါကြောင့်မို့ကိုလှူမယ်ဆိုကြတဲ့ကောကကိုစေတနာကိုပြင်ထားစဉ်းစားထားဆင်ခင်ထားနှလုံးသွင်းထားလှူသိမလှူသိကဲလှူသေးတယ် အကျိုးရှိတဲ့ဒီလိုအသိဉာဏ်နဲ့ဆုံးဖြတ်ပြီးမှလူလှူရင်အကျိုးကြည့်တာပါပဲဒါကြောင့်မို့စေတနာနဲ့ကံဆိုတာသဘောပေါက်လို့လဲနားလည်ဖို့လိုတယ်အတူတူမဟုတ်စေတနာပြီးမှကံကို ပြောင်းလဲသွားသည်စေတနာရဲ့အခိုက်မှာပြုပြင်လို့ရသည်ကံဖြစ်ရင်သွားရင် ပြုပြင်လို့မရတော့ဘူးဒါကြောင့်မို့ပုံနာမှာသမထေရဲ့အလောင်း92ကဘာအထက်မှာမုတ်ဆုဘဝတုန်းက န်းတကူသင်္ကန်းတစ်ခုကိုဘုရားယဟန်ဒါသံဃာတော်ရှင်မြတ်များဝေါ်ယုံတဲ့သင်္ကန်းပဲကြည်ညိုလင့်မြန်ပွဲကောင်းတဲ့သင်္ကန်းပဲဆိုပြီးတော့အသိဉာဏ်ပါတဲ့တရားတရားနဲ့ရှ िख ုခက်ဖူးတဲ့ကုသိုလ်ကံကြောင့်ကုသနှစ်ကဘာလုံးလုံးအပယ်လေးပါမလိုက်ရပဲနဲ့ဂေါတမမြတ်စွာဘုရားရှင်လက်ထီရောက်တဲ့အခါကျတော့သဝတိမြို့တော်မှာတထေသလာဖြစ်တယ်။မွေမွေချင်းပဲအိမ်မှာရှိတဲ့ခွက်အုတ်ခွက်ပကန်းစသည်တို့မှာထက်စရာတစ္ဆိမှန်သမျှအားလုံး စိတ်တွေရွှေတွေယတနာတွေငွေတွေနဲ့အားလုံးပြီးပြီးတော့ဖြစ်ပေါ်လာတယ်အဲ့ဒီကုသိုလ်ကံကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားတွေဘုန်းတော်ပေးသအဲ့ဒါစဉ်းစားဖို့စဉ်းစားဖို့ဒါကြောင့်မြတ်စွာဘုရားကခုနကဘုန်းကြီးအစားဆုံးပါဟောတယ်လေပုံညာစေပရိသောကိရကိရဏပုဏ္ဏပုဏ္ဏပရိသောယောက်ျားသည် ပုံညာကုသိုလ်ကောင်းမှုကိုစေကိရအကရပညာအနံထိုကုသိုလ်ကောင်းမှုကိုပုဏ္ဏပုဏ္ဏထပ်တလဲလဲကိရပြုရ၏ တန်မိထိုကုသိုလ်အပေါ်မှာလည်းပဲဆန္ဒနောက်ထပ်ပြုလုပ်သောဆန္ဒကိုဂေယိရထပြုကြကုန်လောကသမဘိက္ခဏိမူကပုံညံတာကုသိုလ်ကောင်းမှုကိုဥစ္စရောစီးပူးခြင်းသည်ဒုက္ခချမ်းသာဤဝါချမ်းသာခြင်းအကြောင်းဖြစ်၏။ကုသိုလ်ကောင်းမှုလို့တာမချမ်းသာပြီဘူးလား။ကိုပုံနာမသာမတည်းမချမ်းသာဘူးလား။အဲကိုဆက်နှစ်ကဘာလုံးအပယ်လေးပါမလိုက်ရဘဲနဲ့လူဘဝနံဘဝဒီမှာသာလင်ချမ်းချမ်းသာသာနဲ့နေရတယ်ဆိုတာဘယ်ကုသိုလ်လဲ။ သင်္ကန်းကိုရှိခိုးတဲ့ကုသိုလ်ခုဂေါတမမြတ်စွာဘုရားရှင်လက်ထက်မှာလူလာဖြစ်တဲ့ခါမှန်လည်းပဲသူတကားနဲ့မတူအောင်ထုထုကဲကဲအိမ်မှာရှိတဲ့အုတ်ခွက်တွေထဲမှာစိန်ရှင်ယတနာတွေငိုတွေလာပြီးတော့ပြီးတဲ့ဆိုတာလည်းဘယ်ကုသိုလ်လဲသင်္ကန်းကိုရှိခိုးခဲ့ခုတဲ့ကုသိုလ်သူများနဲ့တူရလားတူမူလအစကုသိုလ်စေတနာဖြစ်ပုံကလည်းသူများနဲ့သူတူပါမလားမတူမတူရင်အကျိုးပေးတဲ့အခါတူပါမလားမတူဘူးဖုံးတို့ပိဿ ဒါလေးစဉ်းစားစရာလေးတရားအတူတူလေးပဲဒါဟောတော့ဟောတာပါပဲနော်ဒါကြောင့်သင်္ကန်းကိုကြည်ညိုတဲ့စိတ်နဲ့လှူဒန်းတဲ့ပုဂ္ဂိုလ်ဇီးပြီးရင်ဒီလောက်ထိအကျိုးကြီးမားရဆိုရင်ခုလိုစေတနာတရားတရားထက်ထက်မြဲမြဲနဲ့နှစ်စဉ်နှစ်တိုင်းဝါစုသင်္ကန်းတွေလှူဒန်းတာတွေကထိသင်္ကန်းလှူဒန်းတာတွေမွေးနေ့မင်္ဂလာခါမှာလှူဒန်းတာတွေအစရှိတဲ့မိမိတို့ကုသိုလ်တွေလှူသင်္ကန်းလှူဒန်းတဲ့ကုသိုလ်တွေဒီကုသိုလ်ရှင်တွေဆိုရင်တော့ပြောစရာလိုသေးရဲ့လားဒါပေမဲ့ ပုံနာမာသမထေလို့စေတနာသရာတရားကောင်းမှဖြစ်မှာနော်အဲပုံနာမာသမထေလို့စေတနာသရာတရားကောင်းမှဖြစ်မှာကောင်းမှဖြစ်မှာဒါကြောင့်မို့ကုသိုလ်ပြုတဲ့အခါမှာရရရော့ရော့အာရပါရဝမ်းမြောက်ဝမ်းသာတဒါကြည်လင်စွာနဲ့ပြုရတယ်ဒါကြောင့်မို့ကုသိုလ်ပြုစဉ်ကံကျိုးမြင်သည့်ဉာဏ်ရှင်ဘိကတိဟိကုသိုလ်ခေါ်ဆိုကြယောကုသိုလ်ပြုစဉ်ကံကျိုးမြင်သည့်မိမိပြုတဲ့ကုသိုလ်ပေါ်မှာ ကုသိုလ်ကံနဲ့ကုသိုလ်ကံအကျိုးတရားကိုမြင်ပါတဲ့သိပါမြင်တယ်ဆိုတာသိတာကိုဆိုတာပါပဲဒီလိုကုသိုလ်ကောင်းမှုတွေပါရှေ့ရှေ့သူတော်ကောင်းများလည်းပဲဒီလိုကုသိုလ်ကောင်းမှုကိုပြုခတ်တာပါပဲဘုရားယဟန်တာဖြစ်ပြီးတော့ပြိဋိဘံဆံလွန်တော်မူသွားကြတဲ့အရိယသူတော်ကောင်းတွေလည်းဒီလိုကုသိုလ်ကိုပြုပြီးတော့နိဗ္ဗာန်ကိုဝင်ဆောင်သွားကြတာပါပဲတို့လည်းရှိတ်ထုံးစင်လာဓမ္မတာအတိုင်းနိဗ္ဗာန်ရောက်ကြောင်းကုသိုလ်ကိုတို့ပြုတယ်ဒီကုသိုလ်ကနိဗ္ဗာန်ထိရတယ် နိဗ္ဗာန်မရမြင်ကာလအစအကြမှာလည်းပဲချမ်းသာတဲ့ဘဝဒီမှာသာလင်ခံစားရတယ်ဆိုတဲ့ကုသကံနဲ့ကုသကအကျိုးကိုမြင်ပြီးတော့ညံရှင်ပြီးတော့လှူပါအဲ့ဒီကုသမျိုးကတိဟိကုသခေါ်တယ်တိဟိကုသဆိုတာအလောဘအတောသအမောဟအကြောင်းသုံးပါးခြံရတဲ့ကုသအလောဘဆိုတာကိုလှူဒန်းတဲ့ပစ္စည်းပေါ်မှာတွေ့တာမှုကင်းတာအတောသဆိုတာဟာအလှူခံပုဂ္ဂိုလ်တွေပေါ်မှာကြည်ညိုတာမေတ္တာတရား အမောဟဆိုတာခုပြောလာခဲ့တဲ့နိဗ္ဗာန်ကိုရည်မှန်းပြီးတော့ဉာဏ်နဲ့လှူဒန်းနိုင်တဲ့ပညာအဲ့ဒီအလောဘအာဒေါသအမောဟတရား၃ပါးကိုယ်စိတ်ထဲမှာကိုမိမိရဲ့နှလုံးသွေးထဲမှာမိမိရင်ဝမှာကြီးနေတဲ့နှလုံးသွေးထဲမှာတဖွာဖွာဖြေးလိုက်ပြေးလိုက်ဖြေးလိုက်ပြေးလိုက်ပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ဖြစ်နေတဲ့နှလုံးသွေးထဲမှာတည်မိနေတဲ့မနောဝိညာဏဓာတ်စိတ်မန္တရားအလောဘအာဒေါသအမောဟတရားတွေဖြစ်ပြီးတော့နိဗ္ဗာန်ပစ္စယောဟောတုသံဃာတဒေမာလို့ လှူဒန်းလိုက်ရင်ဒီကုသိုလ်ကပထမတန်ကုသိုလ်ပဲတိရကုသိုလ်ဖြစ်သွားပြီတိရကုသိုလ်ဖြစ်သွားရင်သာသနာတော်နဲ့တွေ့တဲ့အခါမှာဇံမဲ့ဖို့တရားရနိုင်တဲ့ပုဂ္ဂိုလ်ဒုတိဖြစ်သွားပြီအကျုံးမမြင်ညံမရှင်သောခေါ်တွင်ဒုဟိတ်ကုသိုလ်စေသည်တဲ့ကုသိုလ်ကံနဲ့ကုသိုလ်ကံအကျိုးတရားကိုမမိမသိမလိမ္မာမသိပဲနဲ့မမြင်ပဲနဲ့သူများကလှူကြပါဟဲ့လို့လာတိုက်တောင်းလို့လှူလိုက်ရတဲ့ကုသိုလ်မျိုးဟာညံမပါလို့ဒွေဟိကုသိုလ်ခေါ်တယ် အဲ့ဒီတွေ့ကုသိုလ်ဟာလူချမ်းသာနတ်ချမ်းသာတော့ပေးတယ်နိဗ္ဗာန်ချမ်းသာကိုမရစေနိုင်ဘူးအဲ့ဒါလို့အမှန်ကွာသွားတယ်ခွန်တို့ပရိသတ်ညံပါသူနဲ့ညံမပါသူကအလွန်ချမ်းသာသွားတယ်ညံပါမှနိဗ္ဗာန်ရတယ်ညံမပါရင်နိဗ္ဗာန်မရလောကီအကျုပ်လို့ပဲရတယ်ဒါကြောင့် ကုသိုလ်ပြုစဉ်ကံကြိုးမြင်သည့်ဉာဏ်ရှင်ပြီးကတိဟိကုသိုလ်ခေါ်ဆိုကြယုအကျုံးမမြင်ဉာဏ်မရှင်သောခေါ်တွင်တွေ့ခဲ့ကုတုစိတ်သည် ကျိတ်လိတ်သိသရှင်းနောက်နှယဝယ်ညှမ်းမှုကုသိုလ်ဥက္ကဆို၏ကုသိုလ်မပြုမိမှလည်းပဲတို့ကုသိုလ်ပြုမဲ့ဟဲ့ဝါဆိုသင်္ကန်းလှူမဲ့ဟဲ့ဆွမ်းလှူမဲ့ဟဲ့လို့ကုသိုလ်မပြုမိမှလည်းပဲကိုယ်စိတ်ထဲမှာကုသိုလ်စိတ်ထထဖြစ်နေတယ်ဒါပုပ္ပစေနာခေါ်တာပေါ့အခုလိုကုသိုလ်ပြုစေခဏမှလည်းပဲမုံစစေနာခါမှလည်းပဲအသိဉာဏ်ပညာတရားတရားတွေထက်တဲ့သာသနာနဲ့ကုသိုလ်တွေထထဖြစ်နေတယ်ကုသိုလ်ပြုပြီးတဲ့နောက်ပိုင်းမှာလည်းပဲကိုပြုတတ်တဲ့ကုသိုလ်ကိုပြန်ပြန်စဉ်းစားရင်စဉ်းစားရင်ကုသိုလ်စိတ်ထထဖြစ်တယ်အဲ့ဒါလို့ မုံစားပုပ္ပနဲ့ပရစေတနာနှစ်ခုမှာကုသိုလ်တွေခြံရံပြီးတော့လှူလဲရတဲ့ကုသိုလ်ဟာအဲတိယဥက္ကဋ္ဌဝိဝတ္တကုသိုလ်ပဲအမြန်စားကုသိုလ်ပဲကုသိုလ်ထက်မှရှင်ပြန်လို့မရနဲ့လောက်အောင်ထက်တန်းကြတဲ့ကုသိုလ်ပဲတဲ့ဘုန်းတော်ပိသဒါကြောင့်မို့ကိုပြုတဲ့ကုသိုလ်တရားတွေပေါ်မှာဆင်ခြင်လိုက်ရင်ဘယ်လိုထားရမလဲဝမ်းမြောက်ဝမ်းသာဖြစ်ကြပါနော်နှစ်စင်းနဲ့တက်ဒီနေ့ဆို17ကြိမ်မြောက်ဖြစ်သွားပြီထူထမ်းလာတာဒီကြောင့်တိုက်စတိထောင်တက12 12နှစ်ပဲရှိသေးတယ် ခုခုလှူဒါန်းတာ၁၁၁ကြိမ်ဖြစ်သွားပြီပထမတစ်နှင်းလာနေဝါဆိုသင်္ကန်းလှူဒါန်းမှုမဖြစ်တာဒါကြောင့်မို့ပစ္စည်းလေးပါထောက်ပယဝေယဝိသဖွဲ့ကနေပြီးတော့ကမ္မကထာပြုပြီးတော့၁၁ကြိမ်မြောက်သံဃာဒါနဝါဆိုသင်္ကန်းဆက်ကလှူဒါန်းတယ်ဆွန်ဆက်ကလှူဒါန်းတယ်အခြားခြားပစ္စည်းမြောက်ဆက်ကလှူဒါန်းတယ်အာလုံးတက္ကဒကမများမှာကုသိုလ်တွေဖြစ်သွားပြီကုသိုလ်တွေဖြစ်သွားတဲ့အတွက်ကြောင့်မို့ပုံနာမာသာမထေမြန်းခဲ့သောမိမိစိတ်ကလေးကိုနှလုံးသွင်းဆင်ခြင်ပြီးတော့ သင်္ကန်းလွတ်ရတဲ့ကုသဟာဒီလောက်တည်းအကျိုးကြီးပါလားလို့မိမိထူတဲ့ကုသင်္ကန်းဒီပုံမှန်ကြီးညိုတရားတရားတွေထပ်တာရှိခိုးပြီးတော့တန်ဃာတော်ရှင်များများဝါဆိုသင်္ကန်းလှူဒါန်းတဲ့ကုသိုလ်ဆွန်လှူဒါန်းတဲ့ကုသိုလ်တရားနာကြတဲ့ကုသိုလ်အားလုံးသာသနာရေးနဲ့စပြီးတော့ကုညင်ရတဲ့ဝေယဝိသကုသိုလ်ဤကုသိုလ်အားလုံးတို့ကဒီပြတော့တို့ဟာအိုခြင်းနာခြင်းသိခြင်းဆင်းရဲခြင်းရဖြစ်သောမညံဖုန်ညာနိဗ္ဗာန်တရားတော်မြတ်ကိုလင်းမြန်စွာမျက်မှောက်ပြုရပါလို့ဤလို့နိဗ္ဗာန်ကိုဥတည်၍ ဝမ်းမြောက်ဝမ်းသာလှူဒန်းနိုင်ကြပါစေကုန်တည်းကဲရေစချပေးမယ်လိုက်ဆိုကြအရှင်ဘုရားတပည့်တော်တို့သည်တန်တရာဝဆင်းရမှလွန်မြောက်၍ မဉ္ဇဏ်ဖုန်ဉဏ်ဖြစ်နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုပါရခြင်းအကျိုးငါ၎င်းအကြောင်းဖြစ်သောကုသိုလ်ကံနှင့်အကျိုးဖြစ်သောလူနှင့်နိဗ္ဗာန်သုံးတန်သောချမ်းသာများကို၎င်းတကယ်ရှိ၏ဟု ယုံကြည်ပါသည်ဖြစ်၍တရဏဂုံသီလသုံးပါးနှင့်တကွအင်္ဂါ၈ပါးရှိသောဥပုသ္တိလတော်မြတ်ကိုအပိုင်အခြားအားဖြင့်ခံယူသောတိပြီလျင်သတ္တကြေမြောက်သံဃဒါနဝါစုသင်္ကန်းအလှူတော်ကိုပြုလုပ် ကျင့်ပပါကုန်၏အရှင်ဖရာထိုမှတပါအာယုံစွန်းနေစွန်းအဖြစ်တစ်ကြိမ်တိုင်တိုင်မွန်မြတ်သောဆုံးခဲ့ဘွယ်ဘောဇင်ချုပ်ချင်ရတာအဖျားဖျားတို့ကိုတရားကြည်ပြုပိတ်လူပါကုန်၏ထိုမှတပါ အဲပရိသတ်အပေါင်းသူတော်ကောင်းတို့အားလဲသမင်းခက်ွယ်တို့ဖြင့်ကျွေမွေလှူဒန်းပါကုန်၏အရှင်ဘုရားဤသို့တပည့်တော်တို့သည်ယနေ့အဖို့၌လှူဒန်းရသောဒါနကုသိုလ်ဆောက်တည်ရသောသီလကုသိုလ်ပွားများရသော ဘာဝနာကုသိုလ်စေတနာကံသည်အာသဝကိလေသာတို့ဤကိုယ်ရာကုံကြောင့်ဖြစ်သောမညံဖုန်ညံနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုရပါလို့ဤဤကောင်းမှုကြောင့်ပင်ဒီတော်တို့သည်96ဖြာ98ဖြာဝေယောဂါတို့မှဝေယောဂါ ခခသိကင်းဝေးရပါလို့ဤဤကောက်မှုကြပင်တတိတော်တို့သည်ပြောသမျှဟုတ်မှန်လုံးသမျှမှန်ကန်ကြံစီသမျှစမ်းစားအရာရာအောင်မြင်ကြည်ပွားတိုးတက်ရပါလို့ဤအရှင်ဘုရားဤကောက်မှုကုသိုလ်ဝေစုကို ဤဘဝရှိဘဝတော်စခတမြသောယေစုကြည်မာမိဘဘိုးဘွားဆရာသမားဆွေမျိုးညာတိမိတ်ဆွေသင်္ဃဟဆွေတော်ရှိသောအမျိုးတော်ပေါင်းတို့အားအမြအမြတွေ့ဝေပါကုန်၏ကျွန်ုပ်တို့၏ကိုဇာနံ အိမ်ဆောင်နတ်မြို့ဆောင်နတ်နယ်ဆောင်နတ်သာသနာတော်ဆောင်နတ်ဤကံကုန်မြိုင်သာသနာရိပ်သာဆောင်နတ်လောကကိုစောက်ရှောက်သောနတ်တရားမင်းယမမင်းဗြဟ္မာမင်းအစရှိသောနတ်အပေါင်းတို့အားအမြအမြ ပြိဝေပါကုန်၏ပြိဝေပါကုန်၏အထက်ဘဝက်အထက်ဘဝက်အောက်အဝေစီအောက်အဝေစီနှံ့သည့်စัจ java လာနှံ့သည့်စัจ java ဖီလာထုတ်ခြင်းဖီလာထုတ်ခြင်းအကျွင်းမရှိအကျွင်းမရှိလောက၌ရှိကြကုန်သောလောက၌ရှိကြကုန်သောလုံးစုံမြတ်စွာလုံးစုံမြတ်စွာတတ္တဝါအပေါင်းတို့အားတတ္တဝါအပေါင်းတို့အားအမြအမြအမြအမြပြိဝေပါကုန်၏ပြိဝေပါကုန်၏မစားရမစားရမသောရမ မဝိုးရပဲဆင်းရဲ၍နေကြသောပိဋကအပေါင်းတို့အားလည်းအမြအမြပြေဝေပါကုန်၏အထူးအားဖြင့်ဤကျမ်းတိုက်သို့ယခုရောက်ရှိနေကြသောလူပြိဿအပေါင်းနန်းပြိဿအပေါင်းတို့အားအမြပေးဝေပါကုန်၏ အမြပေးဝေပါကုန်၏အမြပေးဝေပါကုန်၏အာလုံသောအတ္တဝါပေါင်းတို့သည်ကျွန်ုပ်တို့ပြုပြုသမျှကုသိုလ်ကောင်းမှု၏အဖို့ပါကကိုကျွန်ုပ်တို့နှင့်အတူထတူထမျှရာကြ၍ကိုယ်စိတ်နှဖျားချမ်းသာကြပါစေ အာလုံးကြကြမြတ်မြတ်မြတ်မြတ်ရောမူကြ လို့ပြည့်ချီးမြှောက်တော်မူကြပါပါဗျာယတ္တာနုဘဝတောယခနိဝဒဗိတိပိသနံယင်ကြီးစေဝါနိယုဇံတော်ရတိန်ဒီဝမတန်တိတောသုခံသူရိသုတောသာဘာဝံကိဉ္စိနပတ္တိဧဝမာတိကုလူပိတံပရိတံတောဏမဟိကရဏီယမန္တကုတလေနယန္တအတန္တံပဒမိမိသ သကောသုသာသုသုသလူဝသောသန္တာမုအနာတိမာနိသန္တုရကောသာသူဘာရောသအဘကိမသောသာသလဝုကဝုတ်တိတန်တိန်နိရယောသနိဘကောသအပကဘောကုလေသောနလူကိန်တော်နသခုဏမသရိကိဉ္စီယေနဝိညုဘရဥပဝါရိယောဒုက္ခိနောဝါခိမိနောဟောတုသဗ္ဗတတ္တဘောလုဒုက္ခိတတာယေကေစီဘာနဗုဒ္ဓတိတသဝသဝရောနဝအတိတာ ဒိဃဝါယေဝမဟာတာမင်းစီမာရသကအနုကထူလာဒိဋ္ဌဝါယေဝဒိဋ္ဌယဝဒုရေဝသန္တိအဝိဓုရေဘုဒ္ဓဝသမ္ပဝေတိဝသဗ္ဗတ္တဘောလုတိကိတတံနာဘရောပရာဏိကောပိတ္တနတိမိနိဓာကတသီလကံစီယရောသနာဘေကတိညာဉာဏ်မိညာတဒုက္ခမစ္ဆေယမာတယဓာနိယဗုဒ္ဓမာယုသဧကဗုဒ္ဓမနုရခေ ဧဝံပိသဗ္ဗဟုတေသူမနန္တဘောဟိအပရိမာဏံမေတ္တိသာသမလောကသမိမနန္တဘောဟိအပရိမာဏံဩရံဒောသတိရိယသအသဗ္ဗနာအဝေရမသဗ္ဗတံဒိဋ္ဌံသရဏိသိဏောဝလယံနောယဝတတဝိတာမိန်သောဣတံသတိဋ္ဌိတယဓမ္မာမိတံဝိဟာရမိဓမ္မာဟုဒိဋ္ဌိယသာနုဘာကမသီလဝတ္တသနိဏံသမ္ပန္နောကာမေသူဝိနယဂိဏန္တဟိဇာတုံကပ္ပတေယပုဏ္ဏရေတိ ဣတိပိသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓောဥဇာကနာသမ္မနောသမ္တောလောကဝိတုအနုတ္တရောပုရိသဓမ္မသရတိသာထဒဝနုသနာဗုဒ္ဓောဘဂဝါသွာခာတောဘဂဝတာဓမ္မောတန္တေတိကောအဂါလိကောအေဟိဗာတိကောဩပါနိကောပစ္စတဝိရိတဘောဝိညိုဟိသုရိမန္နောဘဂဝါတောသဝကတံကောဥဇုရိမန္နောဘဂဝါတောသဝကတံကော ညာယပတိဘာနောဘဂဝါတောသဝကတံကောသာမတိပတိဘာနောဘဂဝါတောသဝကတံကောယတိတံသတ္တာရိကုသယုဂဏိအတ္တဝိသပုဂ္ဂလံဧသဘဂဝါတောသဝကတံကောအာဟုနေယောပဟုနေယောဒက္ခိနေယောအင်ဇနိကရဏီယောအနုတ္တရပုညခိတံလောကတဧဝံဘုဒ္ဓတရတနာဓမ္မသကိစ္စာဘိခောဘေယဝသဗိတတံဝါလောမဟံသောနာဟိတတိယန္တုနိဗ္ဗေတံဝမိနိစ္စ ယောသမနာဘသကုဏသာသတ္တောဘဘကဒုသပိနအကတံဗုဒ္ဓ ानु ဘဝေနဝိနာသမင်တုယန္နုနိဝေဒံဝမိင္စယောသမနာဘသကုဏသာသတ္တောဘဘကဒုသပိနအကတံဓမ္မာ ानु ဘဝေနဝိနာသမင်တုယန္နုနိဝေဒံဝမိင္စယောသမနာဘသကုဏသာသတ္တောဘဘကဒုသပိနအကတံသံဃာ ानु ဘဝေနဝိနာသမင်တု ဘဝတုတဗ္ဗမင်္ဂလာရခဏုတဗ္ဗဒေဝတာလာဘဗုဒ္ဓနုဘဝိနာတရာတုကိဘောတုတေဘဝတုတဗ္ဗမင်္ဂလာရခဏုတဗ္ဗဒေဝတာသဗ္ဗဓမ္မာနုဘဝိနာတရာတုကိဘောတုတေဘဝတုတဗ္ဗမင်္ဂလာရခဏုတဗ္ဗဒေဝတာသဗ္ဗသံဃာနုဘဝိနာတရာတုကိဘောတုတေ